အခန်းကြီး2အငယ်1မှ9တဖန်ဟာနာသည်ပထနာစကားကိုမွဲ့ဆိုသည်ကငါစိတ်နှလုံးသည်သာရဘုရားကိုအမိပြု၍ရှင်လန်းလျက်သာရဘုရားကြောင့်ငါဥကြုံမြင့်လျက်ရှိ၏ကဲတင်ချင်းကျေးဇူးတော်ကြောင့်ဝမ်းမြောက်၍ရန်သူတို့အားဝါကြွားသောစကားကို ပြောရ၏သာရဘုရားတန်ရှင်းတော်မူတဲ့ကဲ့သို့အဘယ်သူမျှမတန်ရှင်းကိုရောမှတပါအခြားသောဘုရားမရှိ ငါတို့ဘုရားသခင်ကဲ့သို့ခိုလုံစရာမရှိ။ကိုယ်ကိုကိုယ်မချီးမြှောက်ကြနှင့်။ဝါကြွားစော်ကားသောစကားကို မပြောကြနှင့်။အဓမ္မစကားကိုနှုတ်ထဲကမထွက်စေကြနှင့်။အကြောင်းမူကား၊ထာဝရဘုရားသည်သဗ္ဗညုတဘုရားဖြစ်တော်မူ၏။အမှုအရာတို့ကိုညှိညွတ်တော်မူ၏။သူရဲတို့ကိုင်သောလေးများကျိုးလျက်၊လဲတတ်သောသူတို့သည်ခွန်အားနှင့်ပြည့်စုံလျက်ရှိကြ၏ ဝါစွာစားသောသူတို့သည်စားစရာကိုရခြင်းဟာသူငှားလောက်ရကြပြီငတ်မော့သောသူတို့မူကားတဖန်ဝါကြပြီမြုံသောသူသည်ခုနှစ်ကြိမ်တိုင်အောင် ဖွားမြင်ပြီသားများသောသူမူကားတဖန်အားလျော့ပြီအငယ်၆မှ7ထာဝရဘုရားသည်သေစေတတ်သောအခွင့်အသက်ရှင်စေသောအခွင့်မရဏနိုင်ငံသို့နှိမ့်ချသောအခွင့် ထမ်းမြောက်စေသောအခွင့်ရှိတော်မူ၏ဆင်းရဲစေခြင်းငှာ၎င်းရဒတ်စေခြင်းငှာ၎င်းသာဝရဖျားပြု၍နှိမ့်ချသောအခွင့်ချီးမြှောက်သောအခွင့်ရှိတော်မူ၏ဆင်းရဲသောသူကိုမြေမှုန့်ထဲက၎င်းငတ်မွတ်သောသူကို နောက်ချေးပုံထဲက၎င်းချီးမြှောက်၍မင်းသားတို့နှင့်ထိုင်ရသောအခွင့်ဘုံကြီးသောပလင်ကို အမွေခံရသောအခွင့်ကို ပေးတော်မူ၏ အကြောင်းမူကားမြေကြီးတိုင်တို့ကိုသာဝရဖျားပိုင်၍ထိုတိုင်တို့အပေါ်မှာလောကရကိုတည်တော်မူပြီးမိမိတန်ရှင်းသူတို့ခြေကိုစောင့်မတော်မူလိမ့်မည်မတရားသောသူတို့သည်မှောင်မိုက်၌တိတ်ဆိတ်စွာ နေရကြလိမ့်မည်ကိုအစွမ်းတတ္တိအဖျင်အဘယ်သူမျှမနိုင်ရသာဝရဖျားသည်ရန်သူတို့ကို ချိုးဖဲ့တော်မူမည်သူတို့အပေါ်၌မိုးကောင်းကင်မှ မိုးချုံစေတော်မူမည်ထာဝရဘုရားသည်မြေကြီးစွန်းတိုင်အောင်တရားစီရင်သဖြင့်ခန့်ထားတော်မူသောရှင်မြင်ကိုခွန်အားနှင့် ပြည့်စုံစေ၍အထံတော်၌ဘိသိက်ခံသောသူကိုချီးမြှောက်တော်မူမည်ဟု မွဲ့ဆို၏ထိုနောက်မှအေလကာနာသည်ယာမမြို့၌ရှိသောမိမိအိမ်သို့သွား၍သူငယ်သည်ယေဘရဟိတ်အေလိရှိတွင် အမှုတော်ကို ဆောင်ရွက်လေ၏ အငယ်၁၂မှ၁၈အေလိဤသားတို့သည်သာဝရဘုရားကိုမသိအာဓမလူဖြစ်ကြ၏လူများတို့တွင်ယေဘရဟိပြုသော ထုံးစံဟုမူကားရစ်ပူဇော်၍အမဲသားကို ပြုတ်စင်အခါယေဘရဟိ၏အစေပါတယောက်သည်လာ၍သုံးချောင်းရှိသော အမဲချိတ်ကိုကင်လျက်အိုးအဆရှိသည့်တို့၌ထိုးခတ်၍အမဲချိတ်တွင် ပါသမျှကိုယေဘရဟိသည်သိမ်းယူတတ်၏ ရှိလောမျိုးသို့ရောက်လာသောဣသရေလလူအပေါင်းတို့အားထိုသို့ပြုကြ၏။ဆီဥကိုမီးမရှို့မှီယဇ်ပုရောဟိတ်၏အစေအပါသည်လာ၍ယဇ်ပုရောဟိတ်ဘို့ကင်စရာအမဲသားကိုပေးပါ။ပြုတ်သောအမဲသားကိုမယူ၊စိမ်းသောအမဲသားကိုသာယူမည်ဟုယဇ်ပူဇော်သောသူအားဆိုတတ်၏။ထိုသူက၊ဆီဥကိုအရင်မီးရှို့ပါရစေ။နောက်မှယူချင်တိုင်း ယူပါဟုဆိုလျင်မဟုတ်ဘူးယခုပေးရမည်သို့မဟုတ်အနံယူမည်ဟု ပြောဆိုတတ်၏ထိုယေဘုဟိတ်ပြိုတို့သည် သာဝရဖျားဝတ်ကို လူများယွန်ဆရာဆရာပြုသောကြောင့်ရှေ့တော်၌အလွန်အပြစ်ကြီးသောသူဖြစ်ကြ၏အငယ်၁၈မှ27သူငယ်ရှမွေလသည် ပိတ်တင်တိုင်းကိုဝတ်စည်းလျက်သာဝရဖျားရှေ့တော်၌အမှုတော်ကို ဆောင်ရွက်လေ၏ နှစ်စဉ်ပြုအပ်သောရစ်ကို ပူဇော်ခြင်းကသူ၏မိဘသည် ရောက်လာသောအခါ အမိသည်တစ်နှစ်မပြတ်သားဖို့အင်ဂျင်ငယ်ကိုချုပ်၍ဆောင်ခဲ့တတ်၏တန်ရောအခါအေလိကတင်သည်သာဝရဖျား၌ငှားထားသောသားအတွက်ဤမိမတွင် အမျိုးအနွယ်ကို ပေးတော်မူပါစေသောဟုအေလကာနလင်မယားကို ကောင်းချီးပေ၏ထိုသူတို့သည် နေရာအိမ်သို့ပြန်သွားသောနောက်သာဝရဖျားသည် ဟာနကိုအကြည့်အရှုကြွတော်မူသဖြင့်သူသည်ပရိတရေယူ၍သားသုံးယောက်သမီးနှစ်ယောက်တို့ကို ဖွားမြင်လေ၏သူငယ်ရှမွေလသည်သာဝရဘုရားရှေ့တော်၌ကြီးပွားသည်အငယ်22မှ26အေလီသည်အသက်အရွယ်လွန်သောအခါသူ၏သားတို့သည်ဣသရေလလူ အပေါင်းတို့၌ပြုသမျှကို၎င်း ပရိသတ်စည်းဝေးရာတဲတော်တကားနာမှာစည်းဝေးသော မိမနှင့်မှားယွင်းကြောင်းကို၎င်းကြားသိလျင်တင်တို့သည်အဘယ်ကြောင့်ဤသို့ပြုကြသနည်းတင်တို့ပြုသောဒုစရိုက်တို့ကို လူအပေါင်းတို့သည် ပြော၍ငါကြားရ၏မကောင်းဘူးငါသားတို့ငါကြားသောသတင်းသည် ကောင်းသောသတင်းမဟုတ်ဒါဝရဖျား၏လူတို့သည်ပြစ်မှားရမည်အကြောင်းတင်တို့ပြုကြသည်တကားလူချင်းတယောက်ကိုတယောက်ပြစ်မှားလျင် တရားသူကြီးစစ်ကြောစီရင်ရ၏လူသည်သာရဘုရားကိုပြစ်မှားလျင်သူ့အတွက်အဘယ်သူတောင်းပန်လိမ့်မည်နည်းဟုဆုံးမတော်လေသူတို့သည်အဖအီစကားကိုနားမထောင်ကြအကြောင်းမူကားသာရဘုရားသည်ကော့မြတ်ခြင်းဟာအလိုရှိတော်မူ၏သူငယ်ရှမွေလသည်ကြီးပွား၍သာရဘုရားရှိလူတို့ရှိ၌မျက်နာရလေ၏အငယ်29မှ 36ဖျားသခင်၏လူတယောက်သည်အေလိထံသို့လာ၍သာဝရဖျားမိန်တော်မူသည်ကားအေဂုတ်ထုပြည်ဖာရောဘုရင်ထံ၌နေရသောသင်အဖ၏အမျိုးအားငါထင်ရှားသည်မဟုတ်လောငါ၏ရစ်ပလင်ပေါ်မှာ ပူဇော်ခြင်းနန္ဒာဘောင်းကိုမိရှို့ခြင်းငါရှိမှတင်တိုင်းကိုဝှချင်းအမှုကိုစောင့်ရသောငါ၏ရစ်ပရောဟိတ်ဖြစ်စေခြင်းငါသူကိုဣဒရလအမျိုးအပေါင်းတို့အထဲက ငါရွေးကောက်သည်မဟုတ်လောဣဒရေလအမျိုးသားတို့သည်မိဖြင့်ပြုသော ပူဇော်တကာရှိသမျှတို့ကိုတင့်အဖအီအမျိုးအားငါပေးသည်မဟုတ်လောငါအိမ်၌ငါစီရင်သောရစ်ငါပူဇော်တကာကိုအဘဲကြောင့်ခြေနှင့်ကန်တနီငါဤလူဣဒရေလအမျိုးသားတင်လူသော ပူဇော်တကာရှိသမျှတို့တွင် အမျက်ဆုံးသောအရာကိုဝါစွာစားစေ၍ င်၏သားတို့ကိုငါအပေါ်မှာအဘဲကြောင့်ချီးမြှောက်သည်။ထိုတို့ပြုသောကြောင့်ဣဒရလအမျိုး၏ဘုရားသခင်သာရဘုရားမိန်တော်မူသည်ကားတင့်အမျိုးတင့်အဖ၏အမျိုးသည်ငါရှိမှအစဉ်သွာလာရလိမ့်မည်ဟုငါဆိုမိတော်လဲတပန်းသာရဘုရားမိန်တော်မူသည်ကားထိုဂရိသည်ငါနှင့်ဝေးပါစေငါကိုချီးမြှောက်သောသူတို့ကိုငါချီးမြှောက်မည်။ ငါကိုမထီမဲ့မြင်ပြုသောသူတို့သည်ဂုံတရေပြည့်ရကြလိမ့်မည်။တင်ဤအမျိုးတွင်အိုသောသူတယောက်မျှမရှိစေခြင်းငှာတင်ဤလက်ယုံနှင့်တင့်အဆွေအမျိုးဤလက်ယုံကိုငါဖြတ်သောအချိန်ကာလရောက်လိမ့်မည်။ဤဒေလအမျိုးအားငါပေးသောစည်းစိမ်ရှိရာအိမ်ပေါ်မှဘေးဥပရောက်ကြောင်းကိုတင်မြင်ရလိမ့်မည်။တင်ဤအမျိုးတွင်အိုသောသူတယောက်မျှအစင်မရှိရ။ ငါ၏ရစ်ပလင်မှငါမပယ်မဖြတ်သောသင်၏အမျိုးသားသည်သင်မျက်စိပြည့်၍စိတ်ကျင်နာဖို့ရာဖြစ်လိမ့်မည်သင်၏သားစဉ်မြေးဆက်တို့သည် အသက်ပြိုစဉ်ပင်တည်ရကြလိမ့်မည်သင်၏သားဟောဖနီနှင့်ဖိနဟတ်နှစ်ယောက်တို့၌ဖြစ်စေ၍သင်အားငါပေးသော ပုပ္ပနမိတ်ဟုမူကားထိုသူနှစ်ယောက်တို့သည်တနေ့ချင်းတွင်တည်လိမ့်မည်တပံငါစိတ်နှလုံးအလိုသို့လိုက်၍ တစ္ဆာဆောင်သောယေဘရဟိတ်ကိုငါပေါ်ထွန်းစေမည်မြဲသောအိမ်ကိုသူ့အဖို့ငါဆောက်ပေးသဖြင့်သူသည်ငါထံ၌ဘိသိက်ခံသောသူရှေ့မှအစဉ်တွာလာရလိမ့်မည်သင်အမျိုး၌ကြံကျွင်းသောသူတိုင်းသူထံသို့လာ၍ကျွန်တော်သည်မုတ်အနှဲငယ်ကိုစားရမည်အကြောင်းယေဘရဟိတ်အရာနှင့်ဆိုင်သောအမှုတစုံတစ်ခု၌ကျွန်တော်ကို စေခိုင်းပါလော့ဟုငွေစမုံစကိုရလိုသောငါရှစ်ကိုလျက်တောင်းပန်လိမ့်မည်ဟုအမိန်တော်ကိုပြန်လေ၏